သက္ကလိတောပောတတိဆိုတဲ့စကားဒီမှာသက္ကန္တနာရနောက်ဆုံးအတိတ်ကိုပြောခဲ့ပါတယ်စိတ်ဓာတ်တစ်ခုနဲ့အရေးကြီးလို့သက်သက်သွားရတဲ့ဉာဏ်ဉာဏ်သွားရတဲ့အခါအဲဒီကိစ္စကြီးမြောက်ရေး အရေးကြီးတာပဲသူရင်ဘာမှအရေးကြီးဘူးဒါတော့ဝိဉ္ဇဉ်ဘာမှခရုဆိုင်နိုင်ပဲနဲ့ကိုယ်ဆောင်ရရမယ့်နေရာဌာနအရောက်အတင်းထိုးပေါ်ပြီးတော့တော်ရတာပဲဒါမှကိုယ်ကိစ္စရှိနိုင်တယ်အဲ့ဒါမနေ့ကအပြည့်ကြိုင်နဲ့ခြေသမားနဲ့နှိုက်ရှင်ပြီးတော့ပြောခဲ့ပါတယ် ပန်းတိုင်ရောက်ဖို့ပဲပန်းဆုဖို့ပဲသတ္တမထားတဲ့ပြည်လန်းကြောင်းပြည်လန်းကျဲကျဲနေပေါ့လေရှိနေကြည့်ပြီးတော့ကြည့်ရတာပဲလေထဲမှာအတင်းတိုးရတာပဲဝိကျင်ဘာမှကြည့်ဆိုင်လို့ဒီဒီကြည့်နေလို့ရှိရင်ကိုယ်လိုပြတ်တာလား အဲ့တော့ဘေးကလူမဆိုင်ရဘူးကင်းလေထဲမှာတိုးဝင်ပြီးတော့ဒီပတ်နဲ့ရောက်ရုပ်ရတဲ့ဒီတိုင်းပဲတရားထုတ်ဆိုတော့ဘာယူဖြစ်ဥပသမสุขဆိုတာကိလေသာငြိမ်းချမ်းသာရဖို့တတိสุขခေါ်တဲ့ကိုယ်ရင်းမိကြီးငြိမ်းတဲ့ချမ်းသာရဖို့ကိုယ်ရင်းရဲ့ငြိမ်းတဲ့ချမ်းသာရဖို့ဆိုတာက စိတ်သားကဆရာဆက်ပြီးတော့ဆွဆွမြဲမြဲရှိမှအမှတ်နဲ့ကြီးနိုင်ပါမှအဲဒီချမ်းသာမျိုးရတယ်ကြီးတဲ့ပုဂ္ဂိုလ်ဟာကြီးလမ်းကြောင်းမှာမှန်နေဖို့အရေးကြီးတယ်မပြေးပဲနဲ့ရနေလို့ရှိရင်တော့မဟုတ်နှုတ်ကနှေးနေပဲဆိုရင်ဒီများကျော်တော့ ကိုနောက်ကြကြံနေမှာအဲ့ဒါလိုသဘောထားပြီးတော့ယောဂီရလည်းပဲပေါ်တိုင်းအာယုံကိုမလောတန်းရှုပါပြီးတော့ဖြစ်နိုင်တဲ့ဥလုံးမှုကိုချိန်ပိုင်းချိန်ပိုင်းလေးရှင်းရောက်မှုတွေကိုရတော့တခန်းကြီးတခန်းရောဓမ္မကျင့်တစ်ပါးချင်းရင်းရောက်မှုတွေကိုဒီတတ်တာရတော့အောင်သူစိတ်ရတယ် ဒါပေမဲ့တချို့ယောဂီတွေလေ့လာကြည့်တဲ့အခါကျတော့အဲ့ဒီလိုသဘောသိပြီးတော့မရှိဘူး။ကြောင်ကြည့်ရောက်ကြည့်သိကြည့်ရလည်းမလုံး။ထိုင်တာအကွေးဆန်လုံးချစောင်းရဲ့အပြုပြင်လည်းအပြင်ရပုဂ္ဂိုလ်တွေလိုပဲသိပြီးတော့ထူကြတာဥစ္စာ။တရှင်တို့တဟုန်တို့ဆိုတာမပါဘူး။အတင်းအာယုံမိမိရဖြစ်ဖို့ရန်အတွက်ပေါ့လေ ဆုပ်ကင်ဆမ်းပြီးဘူးအဲ့ဒီလိုသဘောမျိုးအဲ့ဒီအာရုံသိမပါပဲဖြစ်ပါတယ်အခုတရေနှစ်ပတ်ရှိတော့ပါတရေနှစ်ပတ်ဆိုရင်မှတ်ကလေးတွေကတော်တော်လေးကောင်းနေလို့ရရှိတယ်အတိလေးတွေလည်းပဲအဲတော်တော်လေးပေါ်လို့ခြေကံကြကြဖြစ်ဖို့ရရှိပါတယ်တချို့ယောဂီတွေဆိုရင်အချို့ကြမမှတ်တတ်တော့ ကိုအထုတ်ပုံနဲ့တွေ့ကြုံခဲ့စနစ်တကျတင်ပြတာအဲမှာသိပြီးတော့မရှိပဲဖြစ်နေပါတယ်။ဘုန်းကြီးတို့ကစနစ်ကျလုပ်ရတဲ့ကိစ္စမှာအေးချာကြားလာပြီးတော့ပေါ့လေစနစ်ကျရေတကယူတည်တည်လုပ်စီခြင်းကမ္မထမ်းဆရာများကယောဂီများကိုဖြစ်ခင်တာဟာအလုတ်သဘောကိုအေးချာစုစိတ်နားထောင်ပြီးတော့ တိတိကျကျလုပ်တဲ့ဟုတ်ပြီကြည်ကြလုပ်ပြီးတော့တိတိကျကျတင်ပြနိုင်အောင်ကြိုးစားတဲ့ယောဂီတင်ပြတတ်တဲ့ယောဂီဆိုရင်အာယုဖြစ်ချင်ပါတယ်အာယုပြိစိုက်ပါတယ်သင်ကြားချက်ကိုလည်းတိတိကျကျမလိုက်နာနားလေဒီလိုလိုမနားလေဒီလိုလိုနဲ့ရည်ရတာတကယ်အထုတ်တဲ့ခါမှာလည်းပဲခုနအပြေသမားအပြေသမားလို့ပေါ့ပြေလမ်းကြောင်းပေါ်မှာ ဒီအရှိန်နဲ့သွားတဲ့လမ်းလှမ်းနေတာပေါ့လေမှန်းနေဖို့ဒါကိစ္စရမှာရုပ်ရလည်းဓမ္မပိဓမ္မပေါ်ရင်အာရုံပေါ့လေမှန်းနေလို့ရမှန်းမှန်းနေရတယ်ဒီမှာဘာမှလွတ်တယ်မရှိရအောင်အဲဒီလိုပြုလုပ်လို့ရှိရင်ဒီနေ့အတွင်းထူးလာတော့ဒီစင်္ဂါရရှိသွားတယ်ဘာမှသူထူးခြားမှုရှိတယ်လို့ရှိရင်အဲလူပြောပြောလို့ရှိရင်တော့တော်ဝင်နေစေကောင်းနေပါတယ်ပြီးတော့ ယောဂီများကမ္မထဆရာများရဲ့အပြည့်အဝအားပေးမှုရှိရှိကျင်းကျင်းနာနာနဲ့အပြည့်အဝအားပေးမှုဖြစ်ဖို့ရပါတယ်ကိုယ့်ဘက်ကမလိုရအောင်ကြိုးစားဖို့လိုပါတယ်သတိပဋ္ဌာန်ဆိုရင်ဒီကလုံးရဲ့အတိပဲဒီနာလည်းပြီးတော့ဒီနာတယ်အချိန်အားစားပြီးတော့တိတိကျကျလုပ်ဖို့လိုပါတယ်ဆရာများကတိတိကျကျလုပ်တာကိုသိချိုက်ပါတယ် Seattle resumed the Yesterday Dhamma talk. Yesterday, Seattle was preaching on kantitwa Pavutati. On that phrase, Seattle was explaining on kantitwa. This, this by giving an example like a runner. So this Tana means it is whenever you have to do something uh, to settle in a very important case, you have to do in a rush or, or in a haste so that you cannot consider any other things in your mind, but you just have to make a rush to settle that matters till you reach to settle the matters to the end. So that's why when we are in the, in the practice of this meditation, we must note it in a rush manner, in sustained manner, to be able to pierce and note on all the meditational objects. To the similar condition, Cheryl gave an example like a runner yesterday. As for the runner, once they are going to run, in their mind they just bend to reach to the finishing, finishing line. Nothing else. They won't look here and there. They never consider what is, what the outside people are saying. In their mind is, they just rush and run each and every step without fail continuously till they reach to the finishing line. So if they are looking to the sides, then they will be late or they will be overtaken by the other runners. So that's why, as for any walk, whoever is doing, the main, it, we must be very eager to reach to the main target. So on to attain upasama sukha means that is the peace. To attain the peace as well santi sukha. Santi sukha means it is the peace in us because we are able to extinguish all the uh, extinguish the fires within us. So to extinguish the fire within us is we need to note it with attentive mind, concurrent noting, precise noting, without fear. That is just like the runner is running. He just takes care of each and every step of his run to reach to his destination. So likewise, in our meditation too, when we are noting from moment to moment, that mom- one moment of precise and accurate and concurrent noting should be continuous with the, another moment of noting. So in that way, we will have a momentary peace or santi sukha. That is, uh, that sh should be continuous and sustained. But contrary to this way of noting or staying in with mindfulness, but Jaro found some of the yogis who had been behaving like the outsiders. Yes, they are not their mind not staying in a meditative manner, but looking here and there or gazing. So these are the times they have kept in the in the line of meditational practice. So that's why to be able to grasp the object, we have to rush and plunge into the object so much so that from our noting mind as if we are holding on it, then we, our mind is holding on the object with rushing into it. So in that way, we have to note it and that noting should be sustained. But Sarah found that although the yogis are in the center for already two weeks, two weeks mean if they are really attentive and noting, they should have a good stamina in their noting. They should have a good stamina in mindfulness. To attain this good stamina of noting and mindfulness means one should practice in systematic or methodical manner and one should practice in precise way as guided by But most of them cannot follow in this manner. So that's why Sarah says all the teachers, whenever they assess to the meditators, the meditators who are able to note as guided by the teachers with due respect and if they are systematic, the teachers like them and the teachers are happy and appreciate to the work. So that's why it, as much as the teachers are teaching them, precisely and concise how to note it properly, so they will like and appreciate to these kind of meditators if they can follow attentively. So in the line of our meditational practice, just like the runner, the, the runner will run in a rush as he is aiming to reach to the destination. So likewise, as the yogi, we have to note in a rush with plunging mind or piercing mind. So as for the yogis, although they have spent two weeks in the meditation center, but not much have changed. So that's why Sierra like to encourage to the yogis that as the teachers are giving a proper and systematic guidance and encourage, encouragement, as much as they come to understand, they have to practice accordingly. If they are practicing accordingly and precisely, then the teachers will appreciate the work. ဒီကနေ့ပတ်သက်ပြီးတော့ဘုန်းကြီးတွေ့ကြုံချက်အကြောင်းအရာလေးတစ်ခုထုတ်ဖော်ပြောချင်ပါတယ်။ဒီကနေ့နှစ်ပေါင်း35နှစ်လောက်ကကြုံရတဲ့အဖြစ်အပျက်တွေပါပဲ။အဲ့ဒီအကြောင်းကတော့ အသက်60ဝန်းကျင်လောက်ရှိတဲ့ယောဂီတယောက်မြို့ဝကျွန်းကလာရောက်ပြီးအထုပ်ပါသူကစားနိုင်တောက်နိုင်တဲ့ဒီစီချမ်းသာတဲ့ဒီတယောက်ပါပဲတက်တောင့်တက်တာနေတဲ့ဒီတယောက်ပါပဲတော့ရဆိုတော့ဒီပိုင်ရှင်တွေပေါ့လေမိသူတွေပါပြီးပြေးစားတယ်ဆိုတော့ ပြင်ပမလုပ်ရတာတကယ်လည်းမရှိဘူးအဲရိတ်တာလာပြီးတော့အထုတ်တဲ့အခါအပြင်မှာသူကတက်တောင့်တက်တာနေခဲ့တဲ့အလေးအစားရှိနေတော့စိတ်ဓာတ်တွေရောက်တော့လည်းပဲတရားဆိုတက်တော့တက်တာလေးရလိမ့်မယ်တွေ့တယ်နဲ့ဒီပါ60ဝန်းကျင်လူကြီးလူကောင်းတယောက်ဖြစ်နေပြီမယ်လို့မျက်စိကလည်းမငြိမ်ပါးစပ်ကလည်းမငြိမ်ပါ့ ပူကြည့်ကြည့်ကြည့်တော့စိတ်ကလေးကနှစ်ပတ်နီးတော့နှစ်ပတ်လောက်ပဲစားပါအဲ့ဒါရှိပါပြီဘာမှမထီရသေးဘူးကိုရှင်ကမာသီတာမှာယောဂီရနေတော့ဘုရားတို့ကမ္ဘာထမ်းရှာတယ်အလှည့်ကျဆက်ပတ်ပြီးတော့ဆောက်ရှောက်ပေးပါလားဘုန်းကြီးအလှည့်နဲ့တွားပြီးတော့ကျုံတော့ဒီကကြီးက သူ့လက်လည်းပဲရှိစီနောက်ရှိစီကိုထိန်းထားတယ်လည်းမရှိဘူးခုကြည့်ဒီကြည့်တယ်ဟောဒါဆိုဒါကြီးမှတ်ရလားမှတ်ပါတယ်ဆရာပါမှတ်တော့ဆိုတော့သူမပြောနိုင်တော့ဒါနဲ့ဒီကကြီးမိတော့ဘာလာလောက်တာလဲဒီလိုမေးလိုက်ပါဒီကကြီးကဖြေမပေးဘူးသူကစိတ်ထဲမှာတော့သူကလည်းနည်းနည်း ထိကြိုက်သွားတယ်နဲ့ပြောတယ်ဘာလာလောက်တာလဲအပြစ်မပေးဘဲနဲ့ခွန်ကြီးကသူ့ကိုခေါ်ပြီးတော့ကိုယ်လုပ်ပဲကိုယ်ဆက်ပြီးလုပ်တော့အဲ့ဒီချိန်ကစပြီးတော့အဲ့ဒီကကြီးဟာဘာလာလောက်တာလဲဆိုတော့ဒီလိုသူ့ဘာသူရှာပါတယ်တရားလာအထုတ်တာတရားလာအထုတ်တယ်ဆိုရင်တရားသမားပြီးပြီးစေတနာနည်းနဲ့အရင်ဆရာများရှင်းကြတဲ့အတိုင်းတိတိကျကျလုပ်ဖို့ကတော့ ငါတောင်းရှိတယ်ဆိုတာသဘောပေါက်ပြီးတော့ဘယ်မှမကြည့်တော့ပဲနဲ့ယူသေးသေးနဲ့စိတ်ဆက်ဆက်ထုတ်တော့တာပဲဒီအနည်းအတွင်းမှာကိုပဲသူတိချာချာအမကလေးတွေဟာထုတ်တယ်ပြီးတော့ဒီတွေ့ကြုံချက်ကလေးတွေပြောလာတာအမှန်လားအောစရာကောင်းပါလေအမှန်လားကြည့်လက်စရာကောင်းပါလေအလုတ်ကိုယူသေးပြီဆိုလို့ရှိရင်ယူသေးသေးနဲ့လို့စိတ်ဆက်ဆက်နဲ့လုပ်တော့ တခဏလေးပဲအကျိုးကပေါ်လာတာပဲဒါငင်းလို့မရနိုင်တဲ့အကျိုးတရားတွေပဲဒါမလို့ဟိုတော့ဘုရားပြောခဲ့ပါတယ်ဒီတိပ္ပာလို့ဟာအလွယ်ဆုံးလည်းဖြစ်တယ်အမြန်ဆုံးလည်းဖြစ်တယ်အသေးကြဆုံးလည်းဖြစ်တယ်ရှင်းဆုံးအရှင်းဆုံးအကောင်းဆုံးသဘောအကျဆုံးလည်းဖြစ်တယ်လို့ပြောခဲ့ပါတယ်ဆောင်းတတိယပြီးတော့ရိုးသေးတဲ့စိတ်ဆာလို့လို့ရှိအမြန်ဆုံးသမာဓိဖြစ်လာတာအမြန်လည်းဖြစ်လာတာဟုတ်လားတတ္တတရားတွေလည်းဖြစ်လို့ နောက်တော့သူကလာပြောတယ်ခင်ဗျရှင်ပြပြောလိုက်တာစိတ်ထဲတော့အောင့်တက်တက်ဖြစ်သွားတယ်ခင်ဗျဒါကြောင့်လို့ချက်ချင်းပဲကိုယ့်ကိုယ်ကိုနားလည်သွားတယ်ဟာတရားရခြင်းလို့လာတာတရားရခြင်းလို့လာတာဆိုလို့ရှိရင်တရားအချက်ကိုလောက်နိုင်မှတရားရမှာသုံးလို့ရှိရင်တော့အချိန်နဲ့ကုန်ပြီးတော့ဘာမှမထီကြတော့ဖြစ်နေတယ်ဒီနေ့ကစပြီးတော့ဟိုဒီဒီကမကြည့်တော့ဘူးကိုယ့်လိုကြောက်ရောက် မှမှလုတ်တော့မယ်ဆိုပြီးဆုံးဖြတ်ချက်ချလို့လိုက်တာဒီကကြီးစုတင်လို့မဆုံးဘူးပထမတော့အောင့်သွားပြီးတော့နောက်ပိုင်းလို့ကြီးစုတင်လို့မဆုံးဘူးဒီကကြီးကအဲ့ဒါကိုပြောဥပါတယ်ဘုန်းကြီးကတော့အောင့်ရုပ်ပြတော့အောင့်တက်တယ်ပြောအောင်လို့ပြောတတ်တယ်သို့တော့သက္ကတာပုဂ္ဂိုလ်နိလစေခြင်းတဲ့သဘောနဲ့ပြောတာတော့မဟုတ်ပါဘူးတိုးတက်စေခြင်းတဲ့သဘောနဲ့ပြောတာပထမရှုကကုတ်တဲ့ချိုးချိုးဆေးလေးတွေတိုက်လို့မထီရောက်တော့ ခြေကကြီးနဲ့တိုက်ရတာပဲခြေကကြီးတိုက်တဲ့နေရာမှာတော့ကိုကြီးကတော့လက်မနှိမ့်ဘူးခြေကကြီးတိုက်တဲ့နေရာမှာခြေကကြီးတိုက်ချတာပဲသူယောဂီရဆိုခြေကကြီးမတိုက်ပြရစီနဲ့လို့ကိုကြီးကကြိုပြီးတော့ပေါ့ပန်ချထားပါလေတောင်းပန်ထားပါလေကိုယ့်အတီးနဲ့ကိုယ်လုံးခင်ကြပါစေလို့ Yara would like to elaborate about an incident Yara experienced as a meditation teacher about 35 years ago. About 35 years ago, as Yara was working as a meditation teacher in the main Mahasi center, there was a man, his age was about 60, and he came from Delta part of Burma. And as he was a man who was well-to-do in fin- financially, and although he came from a small town, his life was comfortable and at ease. So, and also, as he was already about 60 years old, then when he came to take up this meditation practice, in the beginning, he was, his mind never dwelled in the meditational practice. He was looking here and there. He would talk about and he had been fidgeting and restless all the time. So this has been uh, watched by the teachers for two weeks and no difference. So in that, at that time, uh, the yogis were quite few. So Siaro says, Siaro and the other teachers too, they have to take care of the meditators in rotation. So when Siaro have to check on him, then he, as he was, though he was about to do walking meditation, he never folded his arm in front nor at the back, and also his eyes were looking here and there. So Shiro asked him, uh, disciple, what, why do you come to do in this center? So when Shiro asked that question, then he had a bit of bitter feeling, but he knew that Shiro asked only one this question and left to pursue his walk. So when that man, when Sarah asked him that question, he came to realize what he has to do. To come to the meditation center means to practice meditation. So as for a meditator, to become a real meditator, our duty is to focus our mind in the field of meditation, so much so that we have to note it precisely, attentively, and with due respect. So that man, about 60 years old, he realized what he has to do. So he uh, trained himself, he disciplined himself, and he realized what he should do. So he practiced with due attentiveness and respect. So within two days, he got so many satisfying answers and he got so many knowledges through his practice. So Sarah came to know that how wonderful he had changed to himself. Because one attains these satisfying answers means because one is walking out in an attentive manner and thorough in the practice. If one is thoroughly practicing with due respect and attentiveness, then whatever the benefits that meditator has to gain, one will gain immediately. So that's why in in the previous preaching of Sarah, Sarah explained that he has said several times that this is the kind of Dhamma practice, which is the easiest, which is the most natural of all. It is concise and it is very effective, and there will be the rapid attainment of the benefits in a short time. So that uh, layman, after he had uh, meditate for two days with due respect and intensely as he meditated, he came to report to Siara that the teacher, at first, when he asked me, I did have a bitter feeling, but later I came to realize why I am here, why I am in the meditation center. So that's why he knew to he knew the answer for himself that I came here to do the meditation means because I want to achieve from the Dhamma. He wants to get the benefit. So he did his work thoroughly. Because he did his work thoroughly, so he got the benefit within a short time. So Sierra explained that whenever Sierra reminds the yogis, at first maybe he, his saying may be harsh. This harsh saying is not, it is not a kind that because he want to suppress the meditator. It is not that way at all, because Siaro wants the meditator to have progress in that meditation. So that's why Siaro has to say so. Siaro says in the beginning, he has to uh, treat the meditators with sugar-coated words at first. But if they cannot obey to these sugar-coated words, then he has to give directly the bitter words. By giving the bitter words means So that is the point Sharon like to encourage to the meditators. So before he could give some bitter words to the meditator, Sharon now reminded, do it with your own understanding. ကိုယ်ရဲ့အပူတွေရင်းနဲ့ချမ်းသာဟာအမှန်ကောင်းပါတယ်။ဒီမှာပုဂ္ဂလိတစ်ပုဒ်နဲ့ အဲ့ဒီကိုရဲ့ပူရေးတဲ့ချမ်းသာကိုကုန်ပြုထားတာလေးကသိစိတ်ဝင်စားတယ်ကောင်းတယ်သဗ္ဗဒုက္ခပမောဇနဒုက္ခဆိုတာဆင်းရဲပါအခုဆင်းရဲစိတ်ဆင်းရဲဘဝနဲ့စတဲ့ဆင်းရဲဘဝရရှိထားပြီဆိုလို့ရှိရင်ဟိုခြင်းနဲ့ဘဝရဲ့ဆင်းရဲမနာခြင်းနဲ့နာရတဲ့ဆင်းရဲမသိခြင်းနဲ့တရားတဲ့ဆင်းရဲကိုရှိတော့ကိုဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲ မဆုံးနိုင်တဲ့လူပြဿနာဆင်းရဲတွေအဲ့ဒါကြီးအစုံလို့ပဲလူချမ်းသာတွေကနည်းနည်းလေးပဲဆင်းရဲတွေကအများကြီးပဲစုံလို့အဲဒါအဲ့ဒီချမ်းသာလေးကိုလူချမ်းသာလေးရလည်းပဲဆင်းရဲနဲ့ရည်ရှိပြီးတော့ယူရတာမသက်တာဒါဒီရရှိချမ်းသာချမ်းသာလေးရလည်းပဲ ထိုင်နေတာပေါ့ချမ်းသာခြင်းအကြောင်းကြီးတီးနေတဲ့ခါမှာတော့ချမ်းသာလို့ဆိုရပြီမလို့ချမ်းသာခြင်းအကြောင်းပြတ်သွားတဲ့ခါကျတော့ရှင်ရပြန်ရောဒါကြောင့်တခဏတာလူချမ်းသာရရလည်းပဲထိတိစုခချမ်းသာရအကြောင်းရှိလို့သူတီးနေတဲ့ခါတော့ကောင်းတယ်လို့ဆိုရပြီမလို့ ဥပရိနာမဒုက္ခဆန္ဒကြီးအကြောင်းမရှိတာနဲ့ပဲကြောက်လွယ်ပြီးတော့မကောင်းမဖြစ်တာအဲ့ဒီလိုအမဂ္ဂဉာဏ်ရှိတဲ့ချမ်းသာကိုတကယ်ချမ်းသာလို့ထင်မှတ်ပြီးတော့တရေတွေစုပ်ကင်ထားပြီးတော့ပေါ့သူတို့ရဲ့အစာပေါင်းများစွာသားတဲ့ချမ်းသာကိုအချိန်ကြီးကိုယ်ကလုပ်ထားရင်အရေးကြုံတဲ့ခါကျတော့ရောက်တဲ့ကိုင်းလွတ်တယ်လို့ပေါ့ခြေကိုင်းလည်းမကိုင်းခြေတွေတော့ အားကိုးရတယ်လဲတတ်ပါတယ်ဒီတော့အေးကြတဲ့အမကံကျင်ရှိတဲ့ချမ်းသာပါလဲဆိုတာဒီနာလဲပြီးတော့အဲ့ချမ်းသာရရှိအကြောင်းတေးကြတဲ့လမ်းကိုရှာဖွေရပါတယ်ဆရာကောင်းရှာဖွေပြီးတော့တေးကြတဲ့လမ်းရတေးကြတဲ့လမ်းရပြီဆိုလို့ရှိရင်တော့ပေါ့ပေါ့လုပ်လို့တော့မရဘူးရော့ရော့ရဲရဲလုပ်လို့တော့မရဘူးခုန ပ္ပဒုက္ခပမောကျနာလို့ခုံပြုထားတဲ့ဆင်းရဲမှန်သမျှလုံးရောက်ရာအချမ်းသာပါပဲဆိုတော့အဲဒီချမ်းသာကိုမရနိုင်ဘုရားမြတ်စွာကိုယ်တိုင်ဟောတယ်မိတ်ချထားပါတယ်နာယိတံစိတိလမာရပနိဗ္ဗာန်ဒီကန္တပသဗ္ဗဒုက္ခပမောကျနာရော့ရော့ရဲရဲပြင်းပြင်းတွဲဣတိအေးစက်အထုတ်လို့ကတော့ အဲ့ဒီလိုအရေးချင်းရှိတဲ့ငြိမ်းချမ်းတဲ့ဆန္ဒမျိုးမရနိုင်ပါဘူးတဲ့တင့်တည်ရေးအပူတကျွန်းပေါ့တော့မယ်ဆိုတဲ့အဓိပ္ပာယ်လိုက်တာအပိဏထာမသအပိဏထာမသဆိုတာအပ္ပထာမသမပြောသလောက်စွန့်ရည်တတ်တည်ပြီးတဲ့ မပြောသလောက်ဖြစ်တဲ့ယုံကြည်ချက်ကလေးနဲ့မပြောပါလောက်တဲ့ဆန္ဒလေးနဲ့မပြောပါလောက်တဲ့ချိန်အားလေးနဲ့မပြောပါလောက်တဲ့လုံလဝရိယလေးနဲ့မပီးသားတဲ့တတိနဲ့မထက်မြက်တဲ့သမာဓိနဲ့အဲ့ဒီလိုခါအဲ့ဒီစိုင်းစတိလေးနဲ့ပဲခန္ဓာသိရခတ်သိလေးလုံးရောက်ရာဤချမ်းနဲ့ချမ်းသာဝေရနိုင်ပါဘူးလို့ဆိုပါတယ်ဒါ စိတ်ပိုင်းဆိုင်ရာစွမ်းအားတွေကထက်မြက်စွမ်းတတ်တရားဆိုတဲ့အပြည့်ရှိနေရအပြည့်ရှိနေအောင်လည်းကိုယ်ကထုတ်နေရတယ်အဲဒီလိုသာကိုယ်အမထုတ်လို့ပါအထုတ်လို့ရှိရင်ဒါဒီပြည့်လာတာပါပဲဟုတ်ပါဘူးအဲဒီလိုဘုရားမြတ်စွာကိုယ်တိုင်ကအားပေးကြိုက်ထွန်းထားပါတယ်ဒါပေမဲ့လို့သိပ္ပံပညာတွေထုံးကားပြီးတော့အဲ လူလည်းဘူးအစင်တာမြင်မာတဲ့အတိုင်းဖြစ်တက်တော့တက်တာနေလာတဲ့အလေးထားတာကြားတယ်။စိတ်ဘူးထုံးကားတဲ့တိုင်းပြည်ဆိုတော့စက်ကိုအမိပြုပြီးတော့နေရတော့ကြားတော့အကျဉ်းကြီးပါသွားတယ်။စက်ပါမှပြီးလို့ဖြစ်နေတယ်။ကိုကဘာမှလူအပ်ဆက်ရတာမဟုတ်ဘူး။ဒါတော့ဒီခုခုတွေလည်းအားကြီး။ ဒီကိုယ်အားကြည့်တော့ဒီလိုကိုယ်သွမ်းအားကိုထုတ်ပြီးတော့လုပ်ရတဲ့အလုပ်ဆိုလို့ရှိရင်သူတို့တွန့်တွန့်သွားတယ်ပြီးတော့အာမစိုက်ခြင်းဘာဖြစ်လို့လဲဆိုတော့မပင်ပန်းမဲနဲ့လူချမ်းသာရနေတယ်ဆိုတော့ဒီတကယ်ချမ်းသာစိတ်ကိုလည်းပဲမပင်ပန်းမဲနဲ့ရနိုင်မယ်လို့သူညွန်လင်းလို့လည်းဘာလို့မသိပါဘူးဒီအာမစိုက်ခြင်းတိုက်တွန်းလည်းပဲသိပြီးတော့အာမပြည့်ခြင်းအဲ့လိုဖြစ်နေပါတယ် ဒါအရင်ဖြစ်လိုက်လို့ရှိရင်သူတို့ရဲ့အကြည့်လို့တော့မဆိုတာပါဘူးတက်တောက်တက်တာဘဝမိခိုမှုများလာလို့အရှင်ကြီးကပါနေတယ်သိရမှာပါဘုရားတခါတခါလည်းအဲ့ဒီဖြေယူပါတယ်ဘယ်လိုပဲဖြစ်စီပေါ့လူမှုချမ်းသာဘာမှအာမခံရမရှိဘူးဆိုတာတိတိကျကျနဲ့နားလည်လာလို့ရှိရင်လူမှုချမ်းသာတဲ့အစာပေါင်းများစွာတာတဲ့အမဂ္ဂင်ရှိတဲ့ချမ်းသာတစ်မျိုးပါ တေချာဖို့ရှိတယ်လို့ဒီနားလည်ထားလို့ရှိရင်ထိတ်တန်တဲ့စောင့်ရတတိမျိုးတော့ရှိရမယ်ထိတ်တန်တဲ့အထုတ်မျိုးတော့ရှိရမယ်ဒါမှထိုက်တဲ့တဏ္ဍာဘောလေလူချမ်းသာတဲ့သဘောမြတ်စွာဘုရားချမ်းသာကိုရနိုင်တယ်ဆိုတာတော့မှတ်ထားဖို့လိုပါတယ် As for one, when one is able to extinguish all the inner fires and attaining the peace, and that is the best kind of peace, and which is free or disconnected from any other any other uh, disadvantages. So that's why Syara explained that sapat dukkha vamosana. This dukkha means this is the suffering. This suffering is because we have this body we have to succumb to any kind of bodily suffering. Because we have the mind, we have to succumb to any kind of mental suffering. And as we are aging day by day, we have to succumb to the process of aging. And at times we will succumb to the nature of sickness. And the time to come, we will succumb to the approaching death. So these are the series of uh, suffering we have to undergo. And for the people, as a lay people, as we are saying in the mundane field, all the social problems and social matters are after all the suffering, the endless suffering. But what we obtain from the worldly side is incomparable to the suffering what we have in the mundane field. So as for us, however we are facing with suffering then to get some wor- worldly wealth. We, we have to strive, but that strive is to earn with some kind of suffering to achieve the worldly wealth. And that wealth too, we cannot maintain or sustain because if the condition is favorable, then this can be lost or this can be, this cannot attain in you anymore. So once this worldly wealth are, are, are disconnected from you, then that is the time you have to suffer again. So that's the worldly uh, or sukha that we have is because all these worldly sukha or the or the pleasantness from worldly thing is only when they exist we would have bliss or happiness. But when they are lost or that happiness is lost, then we, we lost it and we have to suffer it. And also we are in a stage of reversal condition. So that's why it is called nama Dukkha. So if we are losing any kind of worldly bliss or happiness, then that is the time we will be like a monkey who got hold uh, who is far from holding the branch. So it, it will be like, like him. So, as a meditator in our mind, Sharon says, this worldly bliss or sukha is not the real bliss. If we are trying to find the real bliss, which is free from any kind of uh, disadvantages, then we need to find out which is the real bliss. This is the Dhamma bliss we have to uh, search for. To attain the Dhamma bliss means we need to find appropriate teacher and in accordance with the, the teacher's guidance, we have to follow it. But this is not the kind of superficial matter. We have to take it in a serious matter and practice properly. Only then we are able to save ourselves from this different types of suffering from the world. So Syarov cited the Pali phrase that if you want to achieve the real bliss from the Dhamma line, you cannot achieve if your practice is slackened or sluggish or if we are lazy or if we are slow or all these sluggishness and slacken are the, these are the ones which cannot conduce you to attain the Dhamma bliss. To attain the Dhamma bliss means we have to do it firmly, with a strong determination, and do it in a rush manner of noting or observing, and that rushing meditation should be sustained and persisted. So only in that way we can achieve the Dhamma bliss. So, as for a meditator, when we are striving in this meditation field, then there the qualities within us may be small or insufficient. For example, like if the mental powers in us are not strong enough, or if our faith is very faint, or if our chanda or desire to do is weak, or if our mental powers of energy is not strong, and the mindfulness as well is not strong and energetic, and accumulation of samadhi is also small and faint. With all these small and weak mental powers, it is sure that we cannot achieve the Dhamma bliss. So when we are trying to find or to achieve the Dhamma bliss, which is really freeing ourselves from all the suffering, then we need to have a very strong united mental powers. And these strong united mental powers should be present not only for a moment, it should be sustained and present in us all along in the line of our practice. So that is the way Buddha have encouraged to all the beings if one wanted to achieve the Dhamma bliss. So Siara has come to understand that especially the people from advanced country because they all have all the uh, necessities and appliances, what they have to do, they just press the button and they have to depend on the machine or whatever, all the assistants are there. So, because of depending too much on these appliances, then they don't need to uh, take, bring out the mental powers or the body, body strength. So because of too much of dependent on them, their life is very comfortable and at ease. But contrary to the worldly condition, when we come here to practice the Dhamma practice, we need to bring out all the mental powers as well the physical strength. But when we have to do this so, we are hesitated or we are drawn back. So we don't want to focus on these meditational objects properly. So Chara reminds us that as much as we are not focusing with full strength what we should have, then if we wanted to keep ourselves at ease and comfort, just like in the worldly condition, then this is opposite to the worldly bliss, so we have to practice with diligence. So Searo assumed that although Searo couldn't understand first, but now Searo came to understand that because all along their life they were so their life was so comfortable and at ease. That's why when they come here, they cannot uh, change themselves all of a sudden. So in that way, Sierra knew it. So contrary to this, in our mind, we should have understand that all the worldly bliss that we attain from the mundane side or worldly side, these bliss are not the real bliss. They are connected with all the disadvantages and there is no guarantee at all. The only bliss is the Dhamma bliss, which gives you a guarantee. So to attain this Dhamma bliss, we then we cannot go on with just um, dilly-dally type of dealing with this meditation. So that's why we have to pay the price that is to practice with serious meditation. ဒီတော့အမြဲတစေယောဂီမှာ ထက်မြက်တဲ့စိတ်ဆွမ်းအားစွမ်းတတ္တိပြေဝတဲ့စိတ်ဆွမ်းအားဒါတွေအများအားလို့နေပါတယ်ခန္ဓာကိုယ်ရဲ့မှာဩဇာတဟအများအားလို့နေတယ်ဩဇာဆိုတာသူတက်မြက်တဲ့စွမ်းတတ္တိရှိတယ် စားတဲ့အစားအစာတွေကရတာမျိုးစုံတွေကအစီအနှစ်ဆိုတာရှိပါတယ်သူကနည်းနည်းလေးပါပဲရပါတယ်သူကနည်းနည်းလေးထုတ်လို့ရပါတယ်ကျွတ်ချင်းစပ်ပါအင်္ဂါခအရတာ6ပါးရဲ့မှာအဲဒီဩဇာဆိုတဲ့တမျိုးရှိတယ်နေ့စဉ်စားတဲ့အစားအစာတွေမှာ ဟောဇာတအရှင်းမပါတာလည်းရှိတယ်နည်းနည်းလေးပါတာလည်းရှိတယ်တော်ရုံးပါတာလည်းရှိတယ်တော်ကိုပြည့်စုံစုံပါတာလည်းရှိတယ်ခြေစကားနဲ့ပြောလို့ရှိရင်ပတံမင်းပေါ့ပတဆင်းလို့ဒါပေါ့ဒါတော့အစားအစာရတဲ့ဩဇာသို့မဟုတ်အထုဖို့ဆက်ထားတဲ့ဆေးကရတဲ့ဩဇာခန္ဓာကိုယ်ထဲမှာပြည့်မြတ်နှံ့ရောက်သွားပြီဆိုလို့ရှိရင် ရုပ်ပစ္စည်းဟာထူးခြားခြားကိုဖြစ်လာဘာဖြစ်လို့လဲဆိုတော့ဒီဩဇာကထက်မြက်တဲ့သံတတိရှိတယ်။ငကောကရုပ်ဟောင်းနေကြောက်ပြီးတော့ရုပ်တည်တည်ဟောတယ်။ဒီကဩဇာတအစမပြရှိနေသလားသူကလည်းပဲရုပ်တည်တည်ကလည်းပဲဩဇာကြောင့်ဖြစ်တဲ့ရုပ်တည်တည်ကလည်းထူးခြားခြားကြီးတက်တည်နေနဲ့သံတတိပြည့်ပြည့်နေပေါ့လမ်းလမ်းဆန်းဆန်း ထားရှိပါစေဖြစ်တယ်။အဲ့ဒီသဘောသွားလေးဒီနာလည်းပြီးတော့စိတ်ပိုင်းဆိုင်ရာမှာလည်းဓမ္မောစဓမ္မောကြဓမ္မဩကြပါဘူး။ဘုဇ္ဇတဖြစ်ရှိတယ်အဆုံးရှိတယ်။ရုပ်ပိုင်းဆိုင်ရာဗီတာမင် A တို့ဗီတာမင် B စသည်ပေါ့လေကျွဲပြရတယ်ပေါ့စိတ်ပိုင်းဆိုင်ရာမှာလည်းဒါကိုကျွဲရတယ်။စိတ်ကနေကျွဲရတယ်။ဟမ် တတ္တဟာလည်းပဲရှေ့ပိုင်းဩဇာတစ်မျိုးပဲယုံကြည်တာလည်းပဲအဲတန်ရှင်းလို့တဲ့ဆန္ဒဖြစ်တာလည်းဒါလည်းပဲရှေ့ပိုင်းဩဇာတစ်မျိုးပဲအောင်လည်းမစိတ်နဲ့ချိန်တာလည်းတက်အောင်ချိန်တာလည်းဒါလည်းဩဇာတစ်မျိုးပဲအာရုံစီရောက်သွားအောင်လို့အားစိတ်တာလည်းဒါလည်းဩဇာတစ်မျိုးပဲကျွဲပြဲစွာရှိမိတာလည်းဩဇာတစ်မျိုးပဲရှိရအောင်ဒီမှာစိတ်လေးတစ်ခဏတစ်ခဏစိုက်စိုက်ကြတာလည်းဒါလည်းဩဇာတစ်မျိုးပဲ ချိန်ပြီးတော့မှတ်ပါမရလို့တဲ့ပြီးတော့စိုက်ကြပြီဆိုလို့ရှိရင်လည်းသဘောမှန်လေးကြီးသိတာတော့အဲ့ဒီဟာတော့အကောင်းဆုံးဩဇာပဲဒီဗီတာမင် B complex ဆိုတာဗီတာမင် B ပေါ့လေဖြစ်သွားပြီဩဇာစုံသွားပြီအဲ့ဒီလိုစိတ်ပိုင်းဆိုင်ရာဩဇာကြီးစိတ်အစဉ်မှာပေါ့လေချိန်တိုင်းအချိန်တိုင်းဖြစ်နေတယ်အောက်ဝဲကောင်းလောက်အောင်ကိုပဲအဲ့ဒီ စိတ်ဩဇာတွေကြောင့်ဖြစ်တဲ့အဲစိတ်အစဉ်ဟာပေါ့လန်လန်ဆန်ဆန်ကြီးတက်တက်မြင့်မြင့်ကြီးပေါ့စွန့်တက်ပြီးကြီးပြီးပေါ့ဖြစ်လာတတ်ပါတယ်ဒီတော့ရုပ်ပိုင်းဆိုင်ရာအဲတက်မြင့်တဲ့ရုပ်တွေတန်ဆွမ်းတဲ့ရုပ်တွေကျမ်းမာတဲ့ရုပ်တွေဖြစ်လို့လို့ရှိရင်ပေါ်စတတ် ကိုယ်ထဲမှာရောက်ဖို့အရေးကြီးတယ်လို့စိတ်ပိုင်းဆိုင်ရာမှာလည်းပဲအဒီဩဇာတတိအရောက်ထည့်ပေးဖို့လိုတယ်ဆိုတာပေါ့ဒီနားလည်းပြီးတော့အဒီဩဇာတတိရောက်ရင်အတွက်ပေါ့ဒါခင်းဆက်ရပါတယ်ဒူးဆိုင်လို့အစုံဝင်သွားပြီဆိုလို့ရှိရင်ကိုယ်ထဲမှာပီတာစုံဝင်သွားလို့ရှိရင်အဲ့ဒီပီတာစုံတွေကဆိုင်ရာဆိုင်ရာတွေကပေါ့လေအကျိုးပြုတယ်လို့ပေါ့လေဒီတရားတွေဟာလည်းပဲစုံစုံစီစီဖြစ်သွားပြီဆိုလို့ရှိရင်ဆိုင်ရာဆိုင်ရာတို့ကအကျိုးပြုတယ် ဥပေါင်းပြီးတော့လည်းအကျိုးပြုတာရှိပါတယ်ခင်ဗျာအောက်ဝဲကောင်းတော့အောင်ကိုပဲတက်တက်ညံ့ညံ့သတ္တတိရှိခြင်းနဲ့အကျိုးပြုတာရှိပါတယ်အဲထူးခြားတာကတော့အမြဲတစေကုဏစိတ်ဆွမ်းအားတွေပြည့်စုံနေပြီဆိုလို့ရှိရင်ညဉ့်ညမ်းမှုတွေပေါ့လေစက်ကနိုင်မလားဖြစ်နေတာတော့ဒါသိကြတယ်အဲဒီညဉ့်ညမ်းမှုတွေစက်ကနိုင်မလားဖြစ်နေဘူးများပြီအားပြည့်လာပြီဆိုလို့ရှိရင်နောက်ဆုံး တန့်စင်တဲ့စိတ်နဲ့ခုနစောစောပိုင်းကပြောခဲ့တဲ့စန္တိစုခဆိုတာပေါ့တွေ့ပါမယ်အဲဒီစန္တိစုခလုံးဝတန့်စင်တဲ့စိတ်နဲ့သာတွေ့တယ်လုံးဝတန့်စင်တဲ့စိတ်နဲ့သာမျက်မှောက်ပြုနိုင်ပါတယ်အဲ့ဒါလို့လုံးဝတန့်စင်တဲ့စိတ်ကလေးဖြစ်ဖို့ရာအတွက်ကြိုတင်ပြီးတော့ကပေါ့စိတ်တိုင်းမှာရှိသတိပြုစောင့်မှုစင်ထားတဲ့အတိုင်းစိတ်တိုင်းအာရုံဝလောတန်း ရှင်တတ်တဲ့ဆရာဆက်ပြီးဆွဆွလေးတွေရှုနေရတယ်ရှုခြင်းဖြင့်ချိန်ပိုင်းချိန်ပိုင်းလေးတတ်ဆင်ပြုလုပ်နေရတယ်ဆိုတာပါစိတ်တတ်ဆင်လုပ်နေရတယ်ဆိုတာအချိန်ပြည့်တတ်ဆင်တဲ့စိတ်ချိန်ပြည့်တတ်ဆင်တဲ့စိတ်ရှိလို့တကယ်အမဂ္ဂရရှိချမ်းသာရလို့တဲ့ပုဂ္ဂိုလ်ဟာချိန်ပိုင်းအချိန်ပိုင်းတတ်ဆင်မှုလေးတွေတိတ်လိုအပ်တယ်ဆိုတာသဘောပေါက်နားလည်ပြီးတော့ကလူစိုက်ကျင်းရစွာရှုဖို့ဒီမှာတိတ်ရေးကြည့်ပါလေ So to have a strong united mental powers in the meditators is it is very important. If one have the strong united uh, energetic mental powers are present in one, then that energy will give the essence of mental powers. So this is very similar to get the essence from food from six types of taste, sweet, sour, bitter, salty, etc. Then from different types of food. As we digest it, we will get nutriments and essence of the food. When these essence and nutriments are, although the amount is very small, but they are very effective, just like the nutriments from food as well from vitamins from the food supplements. So if we are getting the essence of food